အခန်းကြီး78အငယ်1မှ15ထာဝရဘုရားသည်မန်ရီတပိတ်တောနာမှာအာဗြဟံအားထင်ရှားတော်မူသည့်အကြောင်းအရာဟုမူကားနေပူသောအချိန်တွင် အာဗြဟံသည်တဲတကားဝ၌ထိုင်လျက်မျောကြည့်၍မိမိရှေ့မှ လူ၃ယောက်ရပ်နေကြသည်ကို မြင်သောအခါခရီးဥကြိုပြုခြင်းငှာတဲတကားဝမှ ပြေး၍မြေသို့ဥညွတ်ချလျက် အကျွန်ုပ်သခင်၊ရှေ့တော်၌အကျွန်ုပ်သည် မျက်နှာရလျှင်၊ကိုယ်တော်ကျွန်မှလွန်၍မသွားပါနှင့်။ရေအနည်းငယ်ကို ယူခဲ့ပါရစေ။ခြေကိုဆေးပြီးလျှင်၊သစ်ပင်အောက်၌လျောင်းနေကြပါလော့။မုန့်အနည်းငယ်ကိုလည်းယူခဲ့ပါမည်။အမောအပန်းပြေသောအခါသွားကြပါလော့။ထိုသို့သောကျေးဇူးတော်ကိုခံစေခြင်းငှါကိုယ်တော်ကျွန်ရှိရာသို့ ရောက်ပါပြီဟုဆို၏ထိုသူတို့ကလည်းပြောသည့်အတိုင်းပြုပါလောဟု ဆိုကြ၏အာဗြဟံသည်လည်းတဲအတွင်း၌ရှိသော စာရာစီတို့အလင်းအမြန်ဝင်ပြီးလျင်ဂျုံမုံညက်30လဲကိုအသော့ပြင်၍နေပါပံမုတ်ကိုလှုပ်ပါဟု ဆိုလေ၏တဖန်နွားစုတို့ပြင်း၍နှုထွားကောင်းမွန်သော နွားတငယ်ကို ယူခဲ့၍ လူလင်၌အပ်သဖြင့်မြန်မြန်ပြင်ဆင်စေ၏ထိုနောက်နို့နှင့်နို့ဒန်းကို၎င်းပြင်ဆင်သောနွားတငယ်ကို၎င်းယူ၍ထိုသူတို့ရှေ့၌ထည့်ပြီးလျင်တစ်ပင်အောက်သူတို့အနားမှရပ်နေ၍သူတို့သည်စားကြ၏ပြီးသောအခါတင်ဤမယားစာရာသည်အဘယ်မှရှိသနည်းဟု မေးကြလျင်တဲအတွင်း၌ရှိပါသည်ဟု ပြန်ပြော၏ ထိုသူတို့တွင် တပါးကလည်း၊ဘွားချိန်စေ့သောအခါငါသည်သင့်ဆီသို့ဆက်ဆက်ပြန်လာဦးမည်။ထိုအခါသင်၏မယားစာရာသည်သားကိုရလိမ့်မည်ဟု ပြောဆို၏။ထိုသို့ဆိုသောသူ၏နောက်၌တံခါးဝအနားမှာစာရာရှိသောကြောင့်ထိုစကားကိုကြား၏။ထိုအခါအာဗြဟံနှင့်စာရာသည်အသက်အရွယ်ကြီးရင့်လှပြီ။စာရာသည် မိန်းမတို့၌ ဥဒုရောက်မြဲရှိသည့်အတိုင်းမရောက်ပြီထိုကြောင့်စာရာကငါလဲအိုပြီငါသခင်လဲအိုပြီတို့ဖြစ်၍ငါသည်ပျော်မွေ့ခြင်းရှိလိမ့်မည်လောဟုဆိုလျက်တိတ်ဆိတ်စွာရဲလေ၏တင်းမယားစာရာကအကယ်၍ငါသည်အိုပြီးမှသားကိုဖွာလိမ့်မည်လောဟုဆိုလျက်အပေကြောင့်ရဲသည်။သာဝရဖျားမတတ်နိုင်သော အမှုတစုံတစ်ခုရှိသလော။ ချင်းချက်သောဖွာချိန်စေသောအခါတင့်စီတို့ငါပြန်လာ၍စာရာဒီသားကိုရလိမ့်မည်ဟုသာဝရဖျားသည်အာဗျဟံအားမိန်တော်မူ၏စာရာကလည်းကျွန်မမရေပါဟုကြောက်၍ညင်းလေ၏မဟုတ်ဘူးတင်ရေပြီဟုမိန်တော်မူ၏အငယ်16မှ22ထိုလူတို့သည်ထိုအရက်ကထ၍ တောတုံမြို့သို့မျက်နှာပြုလျက်သွားကြ၏။အာဗြဟံသည်လည်းသူတို့ကို ပို့ခြင်းငှါလိုက်လေ၏။ထာဝရဘုရားကလည်း၊ငါပြုမည်အမှုကို အာဗြဟံအားမဘော်မပြဘဲဝှက်ထားရမည်လော။အာဗြဟံသည် ကြီးမြတ်၍တန်ခိုးနှင့် ပြည့်စုံသော လူမျိုးဖြစ်လိမ့်မည်။လူမျိုးအပေါင်းတို့သည် သူ့အားဖြင့်ကောင်းကြီးမင်္ဂလာကိုခံရကြလိမ့်မည်။အကြောင်းမူကား၊သူသည်မိမိနောက်၌ဖြစ်သောသားများ အိမ်သူများတို့အားပညတ်မိအရာကိုငါသိ၏သူတို့သည်လည်းသာရဖျား၏တရားလမ်းသို့လိုက်၍ဟုတ်မှန်ဖြောက်မတ်စွာကျင့်ကြလိမ့်မည်တို့ဖြစ်၍ဂရိတော်ရှိသည့်အတိုင်းသာရဖျားသည်အာဗျဟန်၌ပြုအပ်သောအခွင့်ရှိလိမ့်မည်ဟု အကြံတော်ရှိ၏တပန်းသာရဖျားကတောတုံမြို့ဂေါမရမြို့၌ကြွေးကြော်သောအတန်သည်ကြီး၍အလွန်အပြစ်လေးသောကြောင့်ယခုငါတွား၍ ငါရှိသို့ရောက်ခဲ့ပြီးသောကြွေးကြော်ခြင်းရှိသည့်အတိုင်းသူတို့သည်အမှန်ပြုသည်မပြုသည်ကိုငါကြည့်ရှုမည်မပြုလျင်မပြုကြောင်းကိုငါသိမည်ဟုမိန်တော်မူ၏ထိုသူတို့သည်ထိုရမှမျက်နှာလှည့်၍တောတုံမြို့သို့တွားကြ၏အာဗြဟံမူကားသာရဖျားရှိတော်၌ရက်နေလျက်ရှိသေး၏အငယ်23မှ28 ထိုအခါအာဗြဟံချဉ်းကပ်၍ကိုယ်တော်သည်ဖြောင့်မတ်သောသူတို့ကိုမတရားသောသူတို့နှင့်တကွဖျက်ဆီးတော်မူမည်လော။ထိုမြို့တွင် ဖြောင့်မတ်သောသူငါးဆယ်ရှိလျှင်ဖျက်ဆီးတော်မူမည်လော။ဖြောင့်မတ်သောသူငါးဆယ်ပါသောမြို့ကိုသူတို့အတွက်မနှမြောဘဲဖျက်ဆီးတော်မူမည်လော။ထိုသို့ပြု၍ဖြောင့်မတ်သောသူတို့ကိုမတရားသောသူတို့နှင့်တကွကွပ်မျက်ခြင်းအမှုသည်ကိုယ်တော်နှင့်ဝေးပါစေသတည်း။ ဖြောင့်မတ်သောသူတို့ကိုမတရားသောသူတို့ကဲ့သို့ခံစေသောအမှုသည် ကိုယ်တော်နှင့်ဝေးပါစေသတည်း။မြေကြီးလုံးကိုစီရင်တော်မူသောသခင်သည်တရားသဖြင့် ပြုတော်မူမည်မဟုတ်လောဟုလျှောက်ဆို၏။ထာဝရဘုရားကလည်း၊သောဒုံမြို့၌ဖြောင့်မတ်သောသူငါးဆယ်ကိုငါတွေ့လျှင်သူတို့အတွက်ထိုအရပ်လုံးကိုငါနှမြောမည်ဟုမိန့်တော်မူ၏ တဖန်အာဗြဟံကအကျွန်ုပ်သည်မြေမှုန့်နှင့် ပြာတက်တက်ဖြစ်တော်လဲဖျားရှင်ကိုယခု ရှောက်မည်ဟု အားထုတ်ပါ၏ဖြောက်မတ်သောသူ90တို့တွင်9ယောက်မပြည့်လျင်ထို9ယောက်မပြည့်သောအတွက်ကြောင့်ထိုမျိုးလုံးကိုဖျက်ဆီးတော်မူမည်လို့ဟု မေးလျှောက်ပြန်တော်ထိုမျိုး၌45ယောက်ကိုငါတွေ့လျင်ငါမဖြစ်စည်းဟု မိန်တော်မူ၏အငယ်29မှ33 တဖန်တုံထိုမြို့၌လေးဆယ်ကိုတွေ့ကောင်းတွေ့တော်မူလိမ့်မည်ဟုလျှောက်ဆိုပြန်လျင် ထိုလေးဆယ်အတွက်ငါမပြုတ်ဘဲနေမည်ဟုမိန်တော်မူ၏တဖန်တုံအိုဖျားရှင်စိတ်ရှိတော်မမူပါနှင့်အကျွန်ုပ်လျှောက်ပြရစေထိုမြို့၌30ကိုတွေ့ကောင်းတွေ့တော်မူလိမ့်မည်ဟုလျှောက်ဆိုပြန်လျင် ထိုမြို့၌30ကိုငါတွေ့လျင်ငါမပြုတ်ဟု မိန်တော်မူ၏ တဖန်တုံ အကျွန်ုပ်သည်သာရဘုရားကိုယခုရှောက်မိဟုအားထုတ်ပါ၏ထိုမြို့၌20ကို တွေ့ကောင်း တွေ့တော်မူလိမ့်မည်ဟု ရှောက်ဆိုပြန်လျင်20အတွက်ငါမဖြစ်စည်းဘဲနေမည်ဟု မိန့်တော်မူ၏အိုဘုရားရှင် စိတ်ရှိတော်မူပါနှင့်ဒီတစ်ချိန်အကျွန်ုပ်ရှောက်ပြရစေအိုထိုမြို့၌30ကို တွေ့ကောင်းတွေ့တော်မူလိမ့်မည်ဟုရှောက်ဆိုပြန်လျင်30အတွက်ငါမဖြစ်စည်းဘဲနေမည်ဟု မိန်တော်မူ၏။ထာဝရဘုရားသည်အာဗြဟံနှင့်နှုတ်ဆက်ခြင်းအမှု ကုံစင်ပြီးမှကြွသွားတော်မူ၏။အာဗြဟံသည်လည်းမိမိနေရာအရက်သို့ပြန်လေ၏